နှုတ်ကလေးရေရသင်ပြရှင်းလင်းခဲ့တဲ့ပြိယဥစ္စာပလမာတွေကသက္ကာနာလက်ခံယုံကြည်အတိအကျဆုံးဖြတ်ချက်ချကိုယ်ရည်နဲ့မှန်ဆန်ဝေဝဲစီရီခါကြပါ तुमसे चेष्टा चारों तरह देवा कहिए धारे को जोड़ा માલના સંસારી રહો માલના જાઓ સૌને સચિત કરતો રહો તમારા લંગમ માં સંયમ યતી રહો યતી એ તમારા યતી જેવું એ એ સતી કહું છું အတ္တမလမ်းကြောင်းလျှောက်တဲ့ပုဂ္ဂိုလ်ကဒီလျှောက်ရအတ္တမကအတ္တမလမ်းလျှောက်တယ်ကိုသတ်ပြီးကြောင်းကြည့်လျှောက်စီလမ်းစီစိတ်စီဝေဒနာစီစိတ်ကသတိကောင်းလာဒီသတိကြီးကောင်းလာရတာဟာသတ္တဆွမ်းအားလို့လို့ရတရားနာပါလို့ဆိုတော့ ဒီနေ့ကလာမှာယုံကြည်တဲ့တရားဝတ္ထုတွေပေါ်မှာတကယ်ဆက်ဆက်ရရယုံကြည်နိုင်ရဲ့အတွက်ကရှင်ဥစ္စာတတ်တာတရားလုပ်ပြရတာဘုရားဘာသာဝင်ဖြစ်တော်လည်းပဲဒီလိုတရားတွေရေးတဲ့အာသုဝါတွေဆိုရင်တရားရဲ့အပြစ်သာရမရှိသေးတော့ ကိုယ်ပိုင်ဉာဏ်မရှိသေးဘူးဆိုရင်ဒီတရားမှန်တယ်ဆိုတာကိုသက်ခံသက်သာအတုကြည့်လို့တရားတရားသာရှိပြီဆိုရင်ဟုတ်လိုက်လေဆိုတာကိုလက်ခံတော့မှန်လိုက်လေဆိုတာလက်ခံတော့ဟုတ်လိုက်လေမှန်လိုက်လေဆိုတာလက်ခံလိုက်တာအဲ့ဒါတရားတရားတရားတော်လေးရေလည်းကြည့်သွားပြီဆိုလို့ရှိရင် လက်ခံရမျိုးမဟုတ်ဘူးအတိအကျအဆုံးချက်ချရတာအမှန်ကြီးဆိုပြီးတော့မလွတ်တယ်ဆိုပြီးတော့အတိအကျလိုက်တာအဆုံးချက်ချရတာလည်းတရားကြီးဆိုင်တော့အဲဒီလိုအရှင်ရောက်ဖို့ဆိုတာတရားနာကြခြင်းဖြစ်လို့နေတဲ့သတ္တရားကိုအခုလိုလက်ရှိအိဋ္ဌာန်လုံငန်းနဲ့ပြည့်စုံကျိုးဆောင်ပြနိုင်ပါမှာ တကယ်အမှန်တရားကိုအချိန်ကားစားပြီးအစစ်စစ်စစ်စစ်တွေ့ပြီးတော့သက္ကတရားတိုးတက်လာနိုင်တယ်ဖွင့်ပြလာနိုင်တယ်သက္ကတရားပြုလို့ရတရားအထုတ်လို့သတ္တတရားတိုးလို့ရတရားထုတ်လို့သတ္တတရားဖြိုးလို့ရတရားထုတ်လို့သတ္တတရားခိုင်လို့ရတရားအထုတ်လို့ဆိုတော့အထုတ်လို့ရှိရင် ကျိုးနေတဲ့တတ္တတရားကျိုးလာတယ်ဖွံ့ဖြိုးလာတယ်ကြီးလာတယ်ထွားလာတယ်မရလာတယ်အဲနောက်ဆုံးနေ့ကနေ့မှတွေ့ပြီဆိုလို့ရှိရင်တော့ခိုင်းလာတော့ပါပဲအဲလိုခိုင်းရတဲ့တတ္တတရားပိုင်ရှင်ဟာဒီမှာပြောပါလေလောလောလေးနဲ့ရှောင်းနေတာဒီမှာပြောပါလေဟုတ်တယ်အရိသာကောင်းကြီးရတာ သီလသနာလည်းအလိုလိုပြီးပြီးသွားတော့ပဲကျိုးစရာကြောက်စရာပေါ့လေဒီမှာပြောမှဒီပေါ်မှာလည်းပဲယုံကြောက်ပြီးတော့လာပြီဆိုလို့ရှိရင်ဒီဥစ္စာပါဆိုတဲ့ဥစ္စာတွေလည်းပဲပေါ်ကျလာတာပါပဲဒီတော့သုတသနာလက်ရှိရှင်တော်ရဲ့သနာသုတသနာဒါလည်းကောင်းလာတာပါပဲအထုကလအတိညာလေးရှင်းလာပြီဆိုရင် အတိညာမဲ့ကိလေသာတွေလက်ခံထားရရောက်ပြီမယ်လို့အတိညာလေးတွေဖြစ်လာတော့အဲ့ဒီအတိညာလေးတွေကကိလေသာတွေကိုတစ်ပြေးပြေးစွန့်ခွာချတော့တာပဲစာကလည်းဖြစ်လာတာပဲဤတဲ့နိဗ္ဗာန်ရပြီဆိုလို့ရှိရင်တော့သတ္တဝတိမြတ်ကတက္ကတိဝိသိကိစ္စနဲ့အကျိုးဝါဒီဘာယကံကြီးအကိလေသာတရားတွေတခါတည်းအပြတ်ဆုတ်ခွာလိုက်တော့တာပဲဒါတွေဟုတ်ဘူးခလုံးဝတဲ့တိုးပြီးတော့ နေရတဲ့ကာမရာဂကိုလည်းပဲအပြတ်ခွာချလိုက်တော့တယ်။ဆုံးလိုက်တော့တာပါပဲ။သာကဆိုတာလည်းပိုင်သွားပြီ။ယုံနာပိုက်ချတိမှုကသာအစစ်အစစ်ချင်းပိုက်ချကြည့်နေတဲ့ပညာတွေလည်းပဲပိုင်သွားပြီ။တတိယဖြစ်သွားပြီပေါ့။တတိယကဓမ္မသတ္တသနာဟာသိအရေးကြီးတယ်ဆိုတာပေါ့လေ။ ဒီကထားပြီးတော့ပြောခဲ့ပါလားဒီသတ္တတရားအတိပညာနဲ့သတ္တတရားခိုင်ပါပြီဟာဘယ်လောက်ပဲစက်လုံးစားလို့ကုန်ရအောင်ဒီစီးပုံပြပါမယ်ဒီဒီဝါဒကိုဖြစ်ပါစေပေတော့မှတဘောဇာလေးအတွက်ဒီစီးမဲ့ပြီးတော့ကိုယ်အယူဝါဒကိုဘယ်တော့မှမဖြစ်တော့ဘူးအဲ့ဒါကိုနေ့က သုဘဗုဒ္ဓအဲပုထုနဲ့ရှင်းပြခဲ့ရှင်းပြခဲ့ပါတယ်လေလို့ရလို့လည်းမရတော့ဘူးဆိုတာပေါ့လေသူရံပဋ္ဌာကိုရှင်းပြခဲ့ပါရှင်းပြခဲ့ပါတယ်ချိန်ချောက်ပြီးတော့ဖြစ်တော်လည်းပဲမပြတ်နိုင်ပုံလေးကိုတော့ဒီကနေ့ဒီနေ့သားနေကြီးရဲ့ပုံလေးမှအုပ်ထုံနေပါလေရှင်းလင်းတင်ပြပါမယ် အခါတစ်ပါးပါမြတ်စွာဘုရားရည်ရွယ်မြို့တော်ဘုလို့ကျောင်းတော်မှာတရင်တုံနေပါတယ်။အဲဒီခိုက်မှာဘာသာတော်စအနွယ်ဖြစ်တဲ့ပုံနာတူရဲ့ဇနီးတနင်္သာရီအနွယ်ပေါ်ဒီပုံလေးပါရှိပါတယ် သူမဟာဘုရားတရားသံဃာရဏသုံးပါးပေါ်မှာမတုံ့လှုပ်သက်ဝင်ယုံကြည်တဲ့သောတာပန်အရိယသာဝိကမှာတယောက်ပါအဲဒီလိုကုလျောင်းကြီးအစပါတယ်ကုလျောင်းကြီးကတော့နည်းနည်းရှင်းပါတယ်ချုပ်ပြီးတော့ပြောပါပါတယ်ပုံလေးမှာဝုထုနဲ့သာရကရှိရမှာပါပဲဒီနေ့မှာရှင်မုဖြစ်တဲ့ အရရစာပုံနာကသနေစာလီသူကလေးကိုဒီလိုပြောဆိုပါတယ်ရှင်မရဲ့လက်ခံကငါတို့အိမ်မှာပုံနာ900ကိုသမီးကြီးကိုဖိတ်ထားပါတယ်ဒါကတော့သူသမီးနဲ့မတိုင်ရင်လည်းသူ့အပြင်လုပ်ခဲ့တဲ့ကိစ္စပါ ကျမကဘာလုပ်ပြအောင်ပါသူပြီးတော့ပါလေဘာမှဒီချက်ဖို့ပြုဖို့ဒီမူအခါမှာတော့သူရှိပါဦးတဲ့ကိုလိုကြီးဒီမှာထားပြီးပါလေတဲ့တခုတော့တော့မှမရသေးဒီကလည်းပဲရရင်းဖြစ်စေထိုင်ရင်းဖြစ်စေပြီးတော့ဖြစ်တဲ့အခါဖြစ်စေဆောင်းဆိုးတဲ့အခါဖြစ်စေပေါ့ နေရာတကာမှာနမောဘုဒ္ဓဆာဘုဒ္ဓဆာမြတ်စွာဘုရားနမောရှိခိုးပါ၏လို့ဆိုဆိုပြီးတော့ဥပိဟန်တွေကိုရှိခိုးရှိခိုးနေတယ်ဥပိဟန်လို့ဆိုသူကနှိမ့်ချတဲ့အနေနဲ့ပြောပါတယ်နိဗ္ဗာန်ကြည့်တော့သုံးပုံရပြီပဲတဲ့အဲ့ဒီပုံသား ဆရာများတဝက်ဆိုင်နေတော့မှာအဲ့ဒါကိုဆိုပြီးတော့ရှင်းခိုးရအောင်လို့သုတ်ကြည့်စီတယ်ဒီခိုးတာကိုသူတို့ကလူကြားသွားလို့ရှိရင်ငါပေါ်မှာရှင်းလွဲပြီးတော့သဘောကွက်ကုန်လိမ့်မယ်လို့ဒီလိုကြိုရင်းပြီးတော့သူကသတိပေးတော့ပါတယ် သူနာတွေကသူတို့ကိုယ်ပဲဓမ္မကြီးရဲ့ပါဇက်ကမူးဖားတဲ့အမျိုးကြီးဆိုတော့သူတို့သိသိကြည့်တာရဟန်းတော်တွေကရဟန်းတော်တွေကသူတို့သိသိကြည့်ဘုရားလည်းသိကြည့်တယ်လို့ဖြစ်လာတယ်ဒါတော့ရဟန်းတော်တွေတွေ့လို့ရှိရင်မုံတကမုံတကဆိုတာ မူလဆိုတာကတုံးပေါ့ဆိုတော့ကဆိုတဲ့စကားလေးချက်ပြတယ်ကဆိုတာစစ်ဆုပ်ပွဲကောင်းလို့ကတုံးပေါ့ပမာလို့အောက်ရလို့ရှိရင်ကတုံးဆုပ်ပေါ့လေသမဏကလည်းသမဏလိုရိုးရိုးပြိဋ္ဌာန်ကြီးလို့ပြောပဲလေသမဏကစစ်ဆုပ်ပွဲကောင်းလို့ယဟန်သမဏယဟန်ဆုပ်ကတုံးဆုပ်ယဟန်ဆုပ်လို့ဒီလိုကြီးစာပြီးတော့ပြောရရှိရတယ် မုဒကဆိုတာကသူတို့ပုံလားတွေမှာဆိုလို့ရှိရင်ဒီသူထိတ်တဲ့လောက်ကြီးကသဘင်လေးတွေပေါ့လေခိခခေါ်ရတယ်ဆိုလို့အဲ့ဒါလေးစားလို့ရှိတယ်။ဆံရဟာဒီအကုန်လုံးကြောင်ရိပ်နေလို့အဲ့ထိတ်မှတော့ဒါလေးစားတယ်။ဆရာမကြီးရဲ့သံဃာကြီးကတော့ဘာမှမဆံဘူး။ရိတ်တယ်ဆိုလို့ဒီအကုန်လုံးရိတ်စားလိုက်တာပါ။ အဲဒါကိုသူကအကျိုးပြုပြီးတော့မုံတကသတော်ကိုပြောတာတကယ်လို့ရာလိထားတယ်ဆိုရင်သူတို့ဘုံလာတဲ့ကျူးတွေတော့ဒီခါကဘုံကြီးပြရတာလည်းအဲဒါလေးမပါတဲ့အတွက်သူတို့ကရှုပ်ချတာဒုစုပ်ကြီးယဟန်စုပ်ကြီးပါလေးကိုရှုပ်ချတာနေချပြီးတော့တဏိဇာကြီးကတော့ဇမားရဲ့အစ်စ်က ဘုဖတာမဟုတ်လို့သူ့ရဲ့ဘုရားဆန်းနေတာဒီလိုမှလည်းဖြစ်ပြီလည်းလို့လေးစားတဲ့အနေဆန်းနေလို့ရှိတာဒီပါလေဘယ်လိုပဲဖြစ်စေလေဒီဇာတိရတော့မခံပါဘူးဆက်ဆက်ကျဲအရေးကြီးပါပဲဒီတော့သောမတိကပြောတဲ့ခါမှာဒီဇာတိပုံလေးပါပဲဘုရှင်ဟာပုံသားတွေကိုကွဲပြားလည်းပဲဒီမှာမတတ်နိုင်ဘူး နတ်တွေကွဲကြလည်းပဲကျွန်မမတတ်နိုင်ဘူးတရားကိုသတိရလို့ရှိရင်တော့ကျွန်မကတော့သူ့ကိုပဲတော့အနေနိုင်ဘူးလို့ဒီဇာတိကပြန်ပြီးတော့ညှင်းဆန်ပြောဆိုပါတယ်ဒါကလည်းကဘုရားကရှင်မရေသိစားသိခြင်းပဲသိစားပါအောင်ပါဒီဝရကားတော်မှာ စိတ်လို့ဆုံးလို့ဖြစ်နိုင်သေးရဲ့ဘုရားတွေတပွဲထိုင်နေတော့တစ်ခဏအချိန်လေးပြောမှာလက်နဲ့တက်လောက်ရှိတဲ့ပဇတ်ပေါက်ကိုပဇတ်ပေါက်ကလေးကိုိတ်ထားကိုဆက်လာပါဘူးတဲ့လွယ်လွယ်လေးပါဖြစ်နိုင်ပါလေလို့ဒီလိုနည်းနဲ့ကိုဆံလာပြောဆိုတာမိပါတယ်ဒါပေမဲ့လို့မတားဖြစ်နိုင်ရရှိပါတယ် ဒီခန္ဓာဘာသာသပုံနာကစိတ်ပေါက်လာတော့သူ့အရာပဲပါစိတ်ခါရခံရဆိုရင်ဒီလိုပဲယူပြီးတော့ကြာကြည့်ကြည့်လာတယ်စိတ်ရှင်မှပါအပြက်ပြက်ပဲစိတ်ဆိုးတာတော့ပြောပါမယ်စိတ်ရှင်မှဒီမှာကြည်သားမြတ်က ကြာပူလာတဲ့သဝက်ဆိုင်နေခြင်းဟာဥပိဟံလေရှိခိုးအာရှိခိုးလို့ရှိရင်လက်ကိုယ်ကိုဒီသားနဲ့လုံးလုံးရှင်းပြမယ်ဆိုတော့ဆံပြကနေပြီးတော့ခြေစားတဲ့အောင်ခြေစားကနေပြီးတော့ဆံပြတဲ့အောင်ပြည့်ရလို့ပေါ့လေကိုယ်လုံးချက်တော့ပြီးတော့အဲတလျာမှာပုံထားလို့ပေါ့လေတကယ်လို့ရှိချက်ပါတယ် တွေ့ထားတဲ့ယောဂီဆိုတော့မတရားပုံမှာကြက်ရရက်တည်တော့တတိယကောင်းတော့သဘာဝမကျတော့ဒီလိုသက်ခံလိုက်ချိတ်ထုတ်တာကိုလည်းမကြောက်ဘယ်လိုပြန်ပြောတယ်လဲဆိုတော့တကြေပြီးအင်္ဂမင်္ဂလိကာမရှိစ္စတိပါမနေဝဟဝရိသာမိဘုဒ္ဓစိတ္တသာသနာကိုယ်ကုန်လားသင်ဟာ ဓမ္မရဲ့သင်္ခါကြည့်ရတဲ့ကိုယ်ကအလိုရှိတိုင်းဒါလို့လို့သင်ဆက်တော်စီကမျိုးသလကတော့ရသော်ဆရာရဲ့အဆုံးမသာသနာတော်ကဘယ်တော့မှကျုံသိထွက်ခွာသွားမှာမဟုတ်ပါဘူးတဲ့ဘယ်တော့မှဒီအယူကိုမဆုံးပါဘူးဆရာလည်းသက်သာမယ်ဆရာလည်းသက်သာမယ်တန်ခါလည်းသက်သာမယ်ဘယ်တော့မှမဆုံးဘူး ဒီတကထာတဲ့ကပြောပြီးတော့ကပ်ွက်တာတော့ရိပ်တယ်တာတော့မဟုတ်ပါဘူးကာထာ900ပဲရှိလို့ဆိုပါတယ်ကာထာ900ဆိုရှိရင်သာမင်းတော်ဆိုတော့တွားနေပါပြီဒီကာမဘာဂရတာကကဲဒါချင်းဒီသဘောအတိုင်းပဲဆိုပြီးတော့ပေါ့လေအလျှော့ပေးလိုက်ရပါမယ်နောက်တစ်နေ့မှာအဲ့တဲ့ပုံလာများ သာဝက်ချင်းချင်းပြီးတော့ဒီကျွေးဝေးနေတော့မှာဒေဇာနီဘုံလေးကဟာကောမတော်တခလိပ်တိုက်ပြီးတော့ချော်လေးပွားချပါတယ်သက်ခိုက်ပြီးတဲ့တန်ရာကြောင့်နည်းနည်းနာကျင်သွားတာဒုက္ခဝေဒနာတွေဖြစ်သွားတဲ့အခါမှာဒေဇာနီကချက်ချင်းကိုပဲတရားကိုသိရတာပါတယ်သိရပြီးတော့အဆုံးချက်မှာကိုလည်းလောက်ရှိပြီးတော့ မြတ်စွာဘုရားရှိရမှာပေါ့အဲဒီသင်္ကန်းဘုလုံးဆောင်မှာတရေတော့နေတာမြတ်စွာဘုရားရှိရဘုလုံးကြောင်းစီလို့မြတ်သွားပြီးတော့ပေါ့နမောသတ္တဗုဒ္ဓဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တသုံးချိန်ဆိုင်တယ်ဒီကြောင့်ရှိပါတယ်ဘုရားသာသနာကိုရှိကြတဲ့ဒကာဒကာမတွေ သီလခံယူတဲ့ခံဟာဒီလိုသတ္တဗုဒ္ဓဝတ္တအရဟတောသမ္မာသမ္ဗုဒ္ဓတ္တဆရာရှိခိုးကြပါလေဒီဆရာရှိခိုးဟာအမှန်လားရှိကြတဲ့ဆရာရှိခိုးပါပဲဘုရားဗုဒ္ဓလက်ချက်နဲ့ကာလနဲ့လိုက်ရှင်နေဆိုလို့ရှိရင်တော့လူပဲရှိပေါင်း2500ကျော်လောက်ဒီကပေါ်ပေါက်ခဲ့တယ်ရှိကြတော့ဆရာရှိခိုးပါပဲ ဓမ္မတွေလည်းပဲဒါလည်းပဲသိခိုးတာပဲဘုရားဖရာအရင်ကွက်တော်မူတဲ့ရှိရှိတော်မြတ်စွာဘုရားလက်ထက်တော်ကာလမှာလည်းပဲဒီနမောတတ္တဗုဒ္ဓဝါတော်ကာထာနဲ့ပဲသိခိုးရပါတယ်ရှိရှိအလွန်ကြတဲ့ဆရာရှိခိုးကာထာပါပဲအလွန်ရှိကြတဲ့ဆရာရှိခိုးဖော်ပြသွားမှာဆိုလို့ရှိရင်တော့အခုကကဥဒ္ဒသနာဝင်ထုတ်ချဲမှာဆက်နေတယ် လောကတဆက်ရှိကိုပဲပေါ်ပြအတိတ်တွေကတော့လူတွေကဘယ်လောက်တဲ့ဝိပဿနာနေလဲလို့မြတ်စွာဘုရားကတော့လောဘလောဘမောဟအစရှိအရေးကြီးတွေလုံးဝပြည့်စုံကြတယ်လို့ဝါဒနာပါမကြံဘူးလောကမှာဇုတာရှိစေတတ်တဲ့ပုဂ္ဂိုလ်ဖြစ်ကြရဲ့ ပြန်လို့ကြတယ်ဒီလိုကြတယ်ရေးကြတယ်ဆိုဒီလိုနဲ့ဆိုပြလုံးဝအဆင်ပြေလို့သလောကလုံးရဲ့ဒီတော်သူ့ကိုခံလို့ဆိုင်တယ်ရဟတ်တာရဟန်းကောင်ပြပါတယ်ဒါသိကြတယ်လည်းကောင်းပါယုဒ္ဓချူတေတန်ရှင်းရဲ့အများရဲ့ဒီလေးစားခြင်းခံရတော့ပါပဲတန်ရှင်းတဲ့ကိုရှိတဲ့အတွက်သိခင်လေးစားပြညုံရလို့ခံရတဲ့အကျိုးကိုဘယ်လိုပေါ်လာလဲ ကိုယ်ရမဲ့သံဃာရဲ့အကြောင်းကိုလည်းသိတယ်နဲ့အကျိုးကိုလည်းသိတယ်ပါဒီကသမတ်သမုဒ္ဒသသိရခံလို့ရကိုမကြံရအောင်လို့သူတော်ဘာသာနည်းခံလို့ကိုယ်ရရအောင်ဖန်ဆင်းသုတ္တကြောင့်တွေကမင်္ဂလာစွာသိနေလို့ရတဲ့သာဗျာစိတ်ကိုခုံလို့သူ့ရဲ့စိတ်ကိုသိတော့ရတယ်နောက်တစ်ခုကတော့ဘုံတော်နန္ဒကံတော်နန္ဒဉာဏ်တော်နန္ဒတကုတော်နန္ဒ ပြည့်စုံတော်မူတဲ့မြတ်စွာဘုရားအဲဒီကုံတော်လေးဆက်ပြီးတော့ဆိုရတယ်။ကုံတော်လေးဆက်ပြီးပြီးတော့ဖြစ်ခိုးတာအဲဒီမြတ်စွာဘုရားဥဒိတ်ပါလေဖြစ်ခိုးပါလေဆိုတော့ပို့ပြီးတော့လေးနဲ့အောင်ဆိုပြီးတော့သုံးချိန်ဆိုင်နိုင်ရောတယ်။ဒီဆိုပြီးတော့ဖြစ်ခိုးပါလေ။အဲ့ဒီခါမှာ အဲ့ဒီပုံသားတွေကပေါ့လေအယူဆချင်းမတူတဲ့မိသားစုအိမ်မှာပေါ့လေသူတို့သိချာလို့လာပြီးတော့စားရတာသူတို့စက်တီပဲ့သွားပြီးဒီနေ့နဲ့တူပါလားစက်မတူတဲ့စက်ကွဲပြားတဲ့ဒီစက်ကွဲပြားတဲ့ပုဂ္ဂိုလ်များရဲ့စားဝယ်တွေကိုငါတို့မစားလို့ဆိုပြီးတော့ပြောဆိုပြီးတော့ ကျုပ်လည်းပဲစားတာကျုပ်လည်းပဲစားလို့လည်းပြီးသွားပြီကျုပ်လည်းပဲစားနေလို့ပေါ့လေကြီးကအောင်တယ်ဒဲနဲ့ကြီးချလိုက်တယ်ခါတဲ့ပုံလားတွေဘုံလေးချပြည့်တယ်ဆိုရတယ်ကွာအဲဒီအခြေအနေကိုဘာလို့သာပုံလားကအမြင်တော့ရှင်မဒီအခြေအနေတွေကကျွေးဝင်စားလို့မင်းကတောင်းမှထားတောင်းမှထားတာတဲ့မင်းပြောပြောလို့မရဘူးဆိုပြီးတော့ဆိုတော့ကိုစိတ်ဆိုးပြီးတော့ဆဲဆိုပြီးတော့ မင်းမနိုင်လို့ရှိရင်တော့မင်းရဲ့ဆရာကနိုင်ရမှာပဲဆိုပြီးလက်ဆောင်ကြထောင်သွားရပြီးတော့ကတိကတ္တပု္ပ္ပာတွေရေးတယ်လက်ဆောင်ကြရှင်းကြတဲ့ခါကျတော့လက်ဆောင်ကြလည်းရှင်းပြီးတော့သူလည်းပဲယဟန်ပြီးတော့ယဟန်လာတော့ဖြစ်သွားတယ်ဆိုပါတယ်ဒီတော့တရားတော်ကိုတရားတော်ကိုသိပြီးတော့သတ္တတရားခံရပြီဆိုရင်ဘုရားချင်းချောက်ချင်းချောက်မကြောက်ဘူးဆိုတာပြရတယ် တတိကိုရှိလာတာတော့တကယ်လို့သိခံပြီးတော့နေနေမယ်ဆိုလို့ရှိရင်တော့ဒီကိစ္စကြီးကြီးတော့မှာပဲဒီကိစ္စလည်းအလုံးစုံလို့တော့မှာပဲအဲ့ဒါကြီးမတွေ့ဘူးဒီဒီကိစ္စကြီးပေါ်နေမှာကိုယ်သားတွေလည်းဘလောက်ပဲစီဝါကွယ်ကွယ်သူကိုယ်ကွယ်လက်တွေလူသားတွေလည်းဘလောက်ပဲကွယ်ကွယ်ဒါကြီးကလူဆိုင်ဘူးမှန်တရားပေါ်မှာစိတ်ကြိုက်ရက်တည်လိုက်တော့မှန်တရားက သူ့ကိုလည်းကာကွယ်တယ်နောက်ဆုံးသူ့ခင်မုန်းဖြစ်တဲ့ပုံနာလည်းပဲဓမ္မလိုင်းရောက်ဆောက်ရောက်ရင်းလိုင်းရောက်ကိုမတည့်တည့်ရောက်ပြီးတော့နောက်ဆုံးရဟန်းစီတွေဟန်းနာစီဖြစ်တော့ဆက်လုပ်ကြည့်ပြီးဖြစ်တယ်ဆိုတာကြည့်နော်ဒီတော့လူဆိုတာမျိုးဟာသတိရှိတဲ့နေရာသတိရှိရမယ်အာမနာအာမနာတဲ့နေရာအာမနာရအောင်စက်ပြတ်တာလို့ရှိရတယ်သိရရှိပါတယ် အချုပ်ပုဂ္ဂိုလ်တွေတရားတွေအထုတ်ဆောင်ပြီးတော့ဘာမှမပြတ်သားဘူးဆိုတာရှိတယ်ယန္နာ၃ပါးနဲ့ဆက်ပြီးတော့ရရှိတတ်တဲ့တရားရိခံပြီးတော့စစ်မှန်တဲ့အယူဝါဒကိုဆွတ်ရမယ်မဆွတ်လို့ရှိရင်တော့တတ်ပြည့်မယ်လို့တတ်နိုင်လူကဘယ်လောက်ပဲရှင်းချုပ်ပြောဆိုနေတယ်လို့ အရိယာဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ဒီဒေသာလီပုံလေးမှလို့ပေါ့လေမစွတ်မခံရင်းနဲ့ထိုင်ရင်းနဲ့ဖတ်တာတရားပြည့်စုံလို့တော့သိကြပါရဲ့ဒေသာလီအရှင်တော်မြင့်တော်မှာကိုယ့်တဲ့နှမြောက်ပြီးတော့ဖုတ်တယ်ဒီဝါကတော့တွန့်နေပေါ်တာမရှိပါဘူးအဲဒါဟာ တော်တော်လေးတရားကောင်းတဲ့သူအထုစားလို့ဒီကုသိုလ်ဘာဘွားမှာပါလို့နေနေရတဲ့အကျိုးရလာပါဘူးကိုယ်ရဲ့အပြည့်ညာနဲ့သက်ဝင်ယုံကြည်ပြီးတော့ခိုင်ရတဲ့တတ္တရားရှိသူဟာသတိရှိသူဟာပယ်တော့မှမှန်လာကိုမလိုက်ကြတော့ဘူးမှန်လာဆိုတာ လွဲဖားတဲ့မလားဆိုတာရှင်းရရှိရတာသံခုခုမိစ္ဆာတရကံမှာဒါကိုယ်ရဲ့ပတ်သက်တဲ့မလားဒါတော့လေခုရန်တိုက်ခုသိတိတ်ခါပြီးတော့ကျန်ကျန်တန်းတို့တို့ဆက်ဆံလို့နေမဲ့တဲ့တရားပြောဆိုလို့အဲဒီကလေခုကတော့အဓိကပါဒါအတ္တဘဝကြောင့် ဒါအကျိုးမဲ့ဖြစ်နေတဲ့ကိစ္စတွေဟာတတိထားကိုမိစ္ဆာဝါယမဆိုတာအလွဲအလွဲသွားပြီးတော့တတိကောင်းလာတယ်အလွဲတရိယာကအလွဲမှာသိတိုက်တာအဲဒီကအဲ့ဒါဒီဟာမိစ္ဆာလမ်းမှားကြီးခေါ်ရတယ်လမ်းမှားကြီးဒီလမ်းမှားကမိစ္ဆေရှိပါရှိတယ်လို့ဟောဒီခံကတဲ့လမ်းဖြစ်တယ်ရှိတယ်လို့ဟောတယ် လမ်းဟာလည်းဖြစ်လို့ရှိတာပါကိုယ်ရည်အတိညာနဲ့ယုံကြည်မှုခိုင်မာထားတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှလမ်းမှမလိုက်တော့ဘူးအဲဒီလမ်းမှကိုလည်းပယ်လိုက်တယ်လို့ဆိုရတယ်အဲဒါကိုပဲအတိကိကမိစ္ဆာလောကပဋ္ဌာအတိလို့ဆိုပါတယ်ဒီစာဤသတ္တပတိလက်ဒီအတိကိကအင်္ဂါ၈ပါးရှိတော့ မိစ္ဆာလက်ကလမ်းမှားကိုပတ်ကြရရှိအပြတ်ပြန်လိုက်တယ်လို့ဆိုပါတယ်။ဒီလားရှိပါမဲ့လမ်းမှာပယ်ရှားသုတ်ပြီတဲ့။လမ်းမှာမလိုက်ဘူးဆိုလို့ရှိရင်တော့လမ်းဆောင်ရောက်သွားပြီဆိုတဲ့အဓိပ္ပာယ်ပေါ့။လမ်းမှာလျှောက်ပြီဆိုတဲ့အဓိပ္ပာယ်ပေါ့။အပယ်ချလောက်အောင်ပေါ့လေဘယ်တော့မှသိမ်းဆောင်သွားတော့ဆိုတဲ့အဓိပ္ပာယ်ပေါ့။ လမ်းမှာရောက်လို့ရှိရင်ဆန်းမှာရောက်တာပါပဲဒါဟာသတ္တပတ္တိရဲ့စွန့်ရည်သတ္တိကိစ္စပါဥပ္ပဝကိုကျင်းလို့မရနိုင်တော့အောင်ပေါ့ကာမဂုဏ်ခံစားရင်းမှာလည်းပဲစိတ်လိုကြဆိုထားတယ်လို့ရှိတော့ဒါလည်းရှိကြတာပါပဲဒါအချီးကြီးသင်ပါရုံဖြင့် ကိုပြမအောင်ဖြစ်နေတဲ့အကျင့်မျိုးပေါ့လေသိလို့ရှိတဲ့အကျင့်မျိုးဒီလိုကျင့်ရလို့ရှိတော့စိတ်အမှားတွေလည်းဆရာပါတယ်စိတ်လိုကြသစ္စာကကာမစုပါဠိကနိရောဓဆရာဒီမှာရုံနဲ့ဖြစ်နေကအတ္တကိစ္စနိရောဓဆရာကာမစုပါဠိကနိရောဓနဲ့အတ္တကိစ္စနိရောဓဒီလမ်းဟာနှစ်ခုကိုလည်းပဲကောင်းကောင်းကြီးပြန်သိလို့ရှိတော့ပါလေဒါကြီးပြန်နိုင်တဲ့အတွက်အခုကလည်းလျှောက်ဆရာကောင်းတယ် ဒီယောဂတို့ဘာတို့ညာတို့ဆိုတာပေါ့လေ။ဒါတွေလည်းအလိုလိုဆုံးလေးလေးဖြစ်တာပါ။အကျိုးရအများကြီးပါပဲဆက်ပြမယ်လို့ရှိတယ်။နောက်တစ်ခုကသဗ္ဗဝေဒဘုရားလေးဥပသလို့ရှိတယ်။ပတ္တပတိနဲ့အစစ်ဟာပေါ့။သဗ္ဗဝေဒယံမှန်တယ် သဗ္ဗဗယကြောက်ဖယမှန်မြတ်အဲ့ဒါတွေကိုရည်သက်စီပါလေဉာဏ်ဆိုတာကဘုရားလည်းပြောဥပါတယ်ဒီကိုယ်ရဲ့စိတ္တာညာနဲ့အပြေကပုဂ္ဂိုလ်ရာဆိုတာအရေးကြီးပါတယ်အရေးကြီးတာကတော့ကိုယ်ရဲ့အနိစ္စဆုံးညာကအရေးကြီးပါတယ်ညာနေငိမ့်နေဆိုတာကတော့ပါဏာတိပါဒအစရှိတဲ့ဟိုဒီကြီးတဲ့အခါမှာ ကိုယ်ထဲမှာအလုံးတောင်းကြတဲ့ဒေါသတွေအတိနတနာကာမိကိသာသနာကျุလို့ရတဲ့အလုံးကြမ်းတမ်းတဲ့လောဘကြီးရာဂကြီးမယုတ်ဘူးပဲဒါတွေရှိနေတာပဲအဲ့ဒါတွေကအကျိုးအဓိကဆိုရနေပါဘူးအဲ့ဒီရန်ကြီးပြီးသွားတယ်အပေကြတယ်တော့အောင်အကျိုးကတောင်းကြတယ်ရန်ကြီးလည်းပြီးသွားပြီ ဘဝကိုဖြစ်ပြီးတတ်တဲ့အသွေးရံမျိုးပေါ့အဲ့ဒါကြီးအေးတော့အဲ့ဒီရံမျိုးမအေးဘူးဆိုလို့ရှိရင်ကြောက်ကိုရပေးပြီးဖြစ်လာတာပဲကိုယ်ကိုယ်ကိုအထင်ကြီးတဲ့အတ္တနိဝရဘုရားဒီရရှိကြတော်ကောင်းလေရဲ့ရှင်ရည်ခံရတဲ့ပရဏိဝရဘုရားတန်တပရခေါ်တဲ့လောကီဥပဒေရဲ့အရေးကြီးခံရတဲ့ဒီလိုနောက်တမလို့ကြီးတွေးလိုက်ရဆိုလို့ရှိရင်တော့ခြေရနာကရုပ်ခါတော့ဘဝအယုတ်လည်းပဲ ကြနေတာပဲလောဘချတော့ဒီဘဝမှာပဲသလောက်ပုံထမ်းကြသွားပြီဆိုပြီးတော့အဲ့ဒီလိုကြောက်ဖွယ်ရဘေးဆိုးကြီးကိုလည်းပဲရေးကြည့်တယ်။ဒါရင်မဟုတ်ဘူး။ဒါတော့မှသိထားတာတော့32ပါးသောကိုယ်ဓမ္မတွေကိုလည်းပဲရေးကြည့်ပါလေ။ရေးဘူး။ယံပိခတ်သိရှောက်ခွာသိသိနေကြပါသည်။အတွေ့အကြုံတွေ ရှောက်သိပြီးတော့ဗောလေအလိုလိုဆောင်သိပြီးတော့ရေးအောင်ပြန်နေတဲ့အနေအထားကြီးရောက်သွားတယ်လို့ဆိုတာပါဒါလည်းအမှန်ကောက်တော့ဒီဘာလူကဘာသားတွေအဲ့ဒီလိုနေသားရောက်မယ်ဆိုလို့ရှိရင်ဒီဘာကြီးဘယ်လိုအေးချမ်းလဲဆိုတာကိုပြောမှစမ်းတတ်လို့အခုလိုနေတဲ့ကိုယ်လေးကဉာဏ်လေးကိုအောင်နိုင်သူဟာမဆုံးသောအောင်နိုင်ရုပ်နဲ့ ပုဂ္ဂိုလ်ကိုကိုယ်ကရာဇူတွေကိုအောင်လင်စားတော့ဒီမှာကြောမှာလည်းအလိုလိုစိတ်ဆိုပြီးတော့ဖြစ်ပါတယ်ပုဂ္ဂိုလ်ကိုမဆုံးသောအောင်လင်ခြင်းဖြင့်အောင်လင်သူဟာသူတစ်ပါးကိုလည်းပဲထိခဲ့အောင်လင့်လာသူစိတ်ဆင်းအောင်လည်းပဲပဲတော့မှမပြီးမပြောတော့ပါဘူးကာကွယ်ဆက်ဆုပ်ကြတာပါပဲရှင်သာတနာဥစ္စာလည်းပဲကာကွယ်ဆက်ဆုပ်ကြတာပါပဲဒီနည်းနဲ့ပဲ ကိုယ်တို့ကယာနေရင်းတဲ့အတွက်ဝိကျင်ကိုလည်းပဲငြိမ်းချအောင်ပြုလိုက်တယ်ပြုလိုက်တဲ့ပုံစံဆိုတော့အဲ့ဒါကတကယ်ကိုငြိမ်းချရေးဆောင်သူလို့ဆိုရပါမှာပဲနောက်တစ်ခုကတော့သမသမုဒ္ဒသဩရသဗုဒ္ဓဘာဝံဥပနိတိဒီတတပတိနဲ့ကသိရမန္တရမတရားကိုဒီဝတ္တနိယခံပဲနဲ့ကိုယ်ပိုင်အဟုန်သွမ်းတယ်ပါလေ ပြည်ပြင်တော်မူတဲ့မြတ်စွာဘုရားရဲ့သာတော်အဖြစ်သမီးတော်အဖြစ်ဆက်ဆောင်ပြီးတော့ပို့ပေးပါတယ်လို့ဆိုပါတယ်။သူတို့ရဲ့သဘောတော့သာတော်အဖြစ်ရှိအောင်သမီးတော်အဖြစ်ရှိအောင်ပေါ့။တကယ်သာဝကအဖြစ်ရှိအောင်လည်းဆောင်ရည်ပြီးတော့ပြောဆိုရတော့မွေးထားတဲ့သာသမီးဟာဘယ်လောက်ပဲအခြားဟာတွေကောင်းနေလို့လည်းဒီဘက်ကနောက်ဆောင်လို့ဆိုလို့ရှိရင်သာသီသမီးတွေဖြစ်နေတယ်။ ပြောစကားနားထောင်တာလေးပါတနည်းလေးဖြစ်တာဒီဒီဘက်လောက်ရောက်သွားပြီဆိုလို့ရှိရင်တော့တောင်ကအဖြစ်ဖြစ်သွားပြီမြတ်စွာဘုရားရဲ့အဆုံးဆုံးမခြင်းနိုင်ရတဲ့ကိုရိုးရိုးသေးသေးလိုက်လာတတ်သူတောင်ကအဖြစ်မှန်တိုင်းလက်ရှိရှင်းတော့လို့ပယ်သိတဲ့ရည်ကြီးတွေဟိုလည်းပဲပယ်ခြင်းဖြင့်ရှင်ရှင်ကြီးနဲ့အရေးသာရောက်ပါပြီ။ အဲဒီလိုနေသာရောက်နေတော့အောင်ရှင်းသုံးပါလားယူတည်တည်နားထောင်ပြီးရှင်းသုံးသူဆောင်ကဖြစ်ပါလေအဲဒီရှင်းရောက်ပါပြီဆိုတော့ယောဇကနားထောင်တဲ့သားတွေသမီးတွေကသားလိမ္မာသမီးတွေမှာသားကောင်းသမီးကောင်းဆိုရတယ်လို့လည်းသူဘတ်တော်ဟေအတုသာပြီလို့ရှင်ရသော်ကြားရဲ့သားကောင်းသမီးကောင်းအဲဒီသာရောက်ပါတော့ ရေလေးတော်ဖြင့်စားတော်ဖြစ်ရေလေးတော်ဖြင့်သိတော်ဖြစ်ရှင်းရှင်းရောက်ရှိပြီအဲဒီကျိုးလည်းပဲအလိုရပါပါအာသမီးတွေဝေးထားပြီးတော့အာသမီးတွေကိုယ်စကားနားမထောင်ဘဲနဲ့ကဘာရရမှာပေါ့လေဖြစ်ရဆုံးကြီးကျုံနေတာသာမီးရဲ့ဒီပါလို့ဘယ်လိုခံစားရမလဲဆိုတာစဉ်းစားကြည့်ပေါ့။ဒါလည်းမတမီးလေးပါလေးတွေဆိုလို့ရှိရင် တွေ့တိုင်းတွေ့တိုင်းသူတို့ဘုံကြီးကြားတယ်ကြားတယ်ဒါပြီးရင်မိဘတွေကဘယ်လောက်နဲ့ရှင်းလိုက်ကြမလဲဆိုတာကိုသိတယ်ကိုကြီးတရားနဲ့ပတ်သက်ပြီးတော့တစ်ခေတ်ကိုကိုကိုလည်းမှားရအောင်ထိချုပ်သူတော်ကောင်းလည်းမကြည့်ရအောင်ကာကွယ်သက်ဆိုင်ဆိုင်နဲ့သာကောကြီးကောင်းတွေမြင်ရတယ်မြင်ရတယ်သူရဲ့ဂုဏ်သတင်းတွေလည်းကြည့်ရတယ်ဆိုရင်ဘယ်လောက်နဲ့ရှင်းလိုက်ကြမလဲသာကောင်းကြီးကိုသာကောင်းကြီးကို ပြီးတော့မိခင်ကောင်းရဲ့သားတာဖြစ်တာပါသားကောင်းရဲ့မိခင်ကျန်မှာဖြစ်ဖို့လည်းသိကြပါတယ်အဲ့ဒီလိုလောကကြီးသူဆောင်ဖို့တော့အခုလိုပြိတာဘာဝနာတရားကတော့အာမခံချက်ပေးပါတယ်ပုဂ္ဂိုလ်များရှင်းဥစွာပါလေတရားဤအာထုတ်ဖို့ဒါနဲ့ပတ်သက်ပြီးတော့ သာရကတစ်ခုပြောရမယ်ဆိုလို့ရှိရင်တကယ်တဲ့84ခုတည်းကဒီပါဠိကမ္ဘာဌာနမှာ3လတရားကြတော့အဲ့ဒါမှာဒီနေ့မောင်နှံနှစ်ဦးပေါ့တရားလာဝင်ပါတယ်ဒီနေ့ကတော့3လတိုင်းအားထုတ်ပြီးတရားတွေဆိုရှင်းလက်ပါဘူးရှင်ဘုန်းကတော့သလားကျော်ပြီးတော့အားထုတ်တယ်ဒါကလို့သက်တရားတွေတော်လေးဖြစ်ပါမယ်အဲဒီတရားထုတ်ပြီးမှသူတို့ကလေးယူကလေး၃ယောက် သူတို့ကပြောပြတယ်ကလေးတွေဖြေနေတယ်လို့ကလေးတွေကဝိပါဒိသိက္ခာမသိဘူးကြားတယ်ဝိဉ္ဇဉ်လည်းပဲအောက်ဆောင်သိဘူးသူလည်းအေးတဲ့ကလေးတွေဝိဉ္ဇဉ်လည်းပဲသူတို့သင်ရမြင်ရတယ်ဒီလိုကလေးတွေမှလည်းရတာဟာမိဘတူကတရားကိုကြည်တယ်လေးအထုတ်တာလို့တရားအရှိန်ကြီးပါတယ်လို့ပြီးတယ်လို့ပြောကြည့်ပါလေ။ဒါလို့ဆိုပါတယ် စာပြည့်စုံတာအကြောင်းရတာ။ဒါနဲ့ပတ်သက်ပြီးတော့ပြောကြရည်အများကြီးရှိပါတယ်ကွာ။အဲတော့သူတို့ကိုယ်လေးတွေပြောပြတာကအမှန်အားဖြင့်ကောင်းတယ်။ဒီတော့မိသားစုကောင်းတဲ့အနေနဲ့ကြတဲ့ပုဂ္ဂိုလ်တွေဟာအိမ်တော်မကြခင်လည်းကိုယ်ကဒီတရားတွေအားထုတ်ထားရင်သိကောင်းတယ်လို့လေရောမရရောပေါ့ကွာ။အဲဒီလိုအရိယာရှင်ကြီးမှသူပိုကောင်းလာတယ် သူတို့ကနေပြီးတော့အဲ့ဒီအမျိုးလေးရတာနော်ဒီကောင်းလေးရတော့ဒီပါလေလည်းပဲသာကုန်လူကောင်းလေးကားလေးမှာသူတို့ကလည်းသူကြည့်ရတော့ဒီလားဆန်းတယ်ကဒီတော်ကြီးလည်းပဲအဲအမိသားစုလည်းပဲသိချပြီးတော့ပေါ့လေဒီဒီလေးလည်းရှိတော့သိကြပါလားအဲနောက်ဆုံးအကျိုးအမြတ်ကိုတော့ချုပ်ပြီးတော့ပဲဆန္ဒဆရာနေကြတော့တာပါပဲအငြိစံကြ အနိကသတ္တနာအာနိသသနာပฏิလာပါရသဝတ္တိရာဘုံရာဆိုတော့အကျိုးပြတ်စီရရှိရေးပါလည်းပဲဖြစ်နိုင်ပါသေးတယ်ရာဘုံရာဆိုလို့ပြတ်တာပါလေအဲဒီရာဘုံရာဆိုလို့ဆုတ်ပြလိုက်ရှိရင်ဒီဟာလည်းပဲနှစ်လသုံးလဟောလို့ပြီးမှာမဟုတ်ပါဘူးချုပ်ပြီးတော့လည်းပြတ်တယ်ရာဘုံရာဆိုတာ တရားတွေပါရင်ငါတဲ့ကကိုယ်နဲ့တိုက်ဆိုင်ပြီးဆိုလို့ရှိရင်အိုးတတိဝိဇ္ဇိအဲ့ဒါထားပြီးတော့ဒီတရားရဲ့ဒီကြည့်ဖြစ်တော့အာယုအဲ့ဒါနောက်နေ့အကြောင်းရတဲ့ကမာပြီးစတဲ့ကအဲတုတ်တန်ကြီးခေါ်ရပါလိမ့်မယ်ပါပါလိမ့်မယ်အဲ့ဒါကြည့်ရတာကသိမှသိမကြည့်ကြည့်ပြီးမသိရင်သိမကြည့်မသိတော့ကိုယ်ကစာပြီးတော့တယ်မဟုတ်ဘဲနဲ့လက်ပြီးတော်တော်လေးကျင့်လောက်တဲ့ဒီအတုခါတော့တရားရဲ့သဘောမှာ ကောင်းကောင်းကြီးနားလည်သိလပ်ပြီဆိုလို့ရှိရင်ဒီလိုပါလေတရားသိရတဲ့အခါသို့မဟုတ်သူများပြောတဲ့ဟာကိုလက်ခံတဲ့အခါသို့မဟုတ်သာဝတိပါတိဖတ်တဲ့အခါမှာသိရတဲ့ပုဂ္ဂိုလ်တရားဟောတဲ့ပုဂ္ဂိုလ်ရေးသားတဲ့ပုဂ္ဂိုလ်တတိတရားသိရလို့ရေးထားတဲ့သာပေရမိတ်ဆွေရဲ့ဆွေးနွေးရဲ့ စာပေပုဂ္ဂိုလ်ဆိုတာဆိုကြတယ်။ဒီလိုကိုယ်ကသိထားရဆိုလို့ရှိရင်အဲ့ဒီစာပေတွေကိုလည်းကိုယ်ကသုံးသပ်ကြည့်တာ။ဒီရဲ့အတော်မိတ်တွေလည်းသုံးသပ်ကြည့်တာမှတ်ပါလို့ခွဲတယ်။ဒီလိုချက်တွေလည်းမှန်မှန်ဆိုတာလည်းပဲဝေခွဲတယ်။အဲ့ဒါသိမှသိသိသိသူကသိလားမသိဘူးလားမသိလေသိမသိမသိကိုကမသိလို့ရှိရင်လက်တွေ့မရှိလို့ရှိရင်ညာတွေ့မရှိဘူးဆိုလို့ရှိရင်တော့ ဆေးရဆေးလို့ရတာဆုံးဖြတ်နိုင်ဘူးမှန်မှန်ဆုံးဖြတ်နိုင်ဘူးဒီကအထုံမင်းရလည်းမှန်မှန်ဆုံးဖြတ်နိုင်ဘူးဒါတော့သာဝတ္တကနေရေးထားတာလည်းသာပေတွေလည်းပဲမှားပါဝေခွင့်ထားတယ်ိုးဝေပုံမှမပြတ်သားဘူးနေတယ်အဲ့ဒါလည်းရှိပုံလာတာအခုဒီမှာတရားရည်ရဲ့အထုထားလို့ရှိရင်အဲ့ဒီလိုပေါ့ရှိမှရှိမသိရှိမသိလေရှိမသိမသိ အဲ့ဒါကတော့သိရှိရပါတယ်အဲ့ဒါကတော့ရာပေါင်းများလို့ရာပေါင်းများကကျိုးဖလာမိကပေးပါသည်ဒီလိုပဲသုံးသပ်ပါတယ်သတ္တပတိရဲ့ဂုဏ်ကျေးဇူးတွေပြောလို့တော့ပြီးတော့ပါပြီသတ္တပတိမေညာရဲ့ဂုဏ်ကျေးဇူးတွေကိုသာလာပြေတာအတိုင်းပေါ်လို့သာဓုနဲ့လက်ရှိကိုပေါင်းစပ်ပြီးတော့ ဖြည့်ရှင်းသင်ပြတဲ့ဓမ္မဒေသနာကိုယတိစွာလကမတာကဓမ္မတော်နာကုသကံစေတနာဤအစအလုံးပေါ်ရောက်ဉာဏ်ပြည့်စုံပုံစံတော်ကောင်းတို့သည်လူဖြစ်တဲ့သာသနာတော်ကြီးရှင်ပြတဲ့ကံရှင်ပြရကြတဲ့အတွက်လက်ရှိသိက္ခာဘာဝနာတရားတွေကိုပရိယနာမိစ္ဆာရှိကပ်ပြီးတော့ဒီဒီလေးလေးစားစားနဲ့အထုတ်နိုင်ရပြီးဥပဒနာများကိုရှင်းလိုက်တဲ့ကနောက်ဆုံးရှိလို့သာရေးတာကိုပြရမယ်ပြင်းရလို့ဟုတ်ပြီပြီးတော့ သတ္တပတိအညာရဲ့အရေးအသွေးတွေကိုယ်တွေကိုဖြည့်ပြီးတော့ခံစားနိုင်လောက်တဲ့အနေအထားရောက်တဲ့အထိကျိုးစားပွားများအထုနေကြပါစေလို့တိုက်တွန်းရတဲ့ဒီနေ့ကျဆုံးသတ်လိုက်ပါတယ်